Namo Thank you. မေရီလင်းပြည်နယ်ဆီလဘာစပရင်မြို့မင်္ဂလာရာမချောင်းတိုက်မင်္ဂလာရာမဆရာတော်ရှင်ဓမ္မတာမိနဲ့ပြည်ပြည်တင်းတို့မှကြီးမှုကျင်းပအပ်တဲ့ရှင်မင်းဝန်ဆရာတော်ဤဆယ်ရဲ့အချိန်ပြည့်တရားစခန်းဖွင့်ပွဲခမ်းနား၌စုံညီလာရောက်ကြ၍ဖရာတရားတန်ခါယရဏမြတ်သုံးပါးဆရာသမားတို့အားရှိခိုးပူဇော်ဖူးမြော်မှန်လျှော့ ကရောကြရသောဘူဇဝန္တလက်ကိစ္စပနာမကုသကံစေရနာသောတိဆောင်ထင်းညရသောသီလကုသကံစေရနာမဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုအချိန်ကြီးရှုမှတ်ပွားများအထောက်ကြရသောဘာဝနာကုသကံစေရနာဤစေရနာခြားခြားတို့ကြောင့်ပြေးရခတ်သိမ်းကြောင်းကြခတ်သိမ်းစိုးရင်ခတ်သိမ်းကင်းလို့ငြိမ်းကြဝိကွာကြ၍ အသက်ရှည်ခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းမရရှိသေးသောလောကီစီဝါဥစ္စာယရဏယာရုကုန်တိန်တို့ကိုရရှိခြင်းရရှိပြီးသောလောကီစီဝါဥစ္စာယရဏယာရုကုန်တိန်တို့သည်တဏိတချာဒီအလားကဲ့သို့ကြီးပွားတိုးတက်ခြင်းမရရှိသေးသောလောကုတ္တရာတရားထူတရားမြတ်တို့ကိုရရှိခြင်း၏ဟုသော ကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခက်ခတ်သိပြည့်စုံများ၍ဆင်းရဲခတ်သိတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမြတ်ရပူညာဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။တန်ဃာတော်များလည်းဆုကြတယ်နော်။အလုံးယောဂီများလည်းဆုကြ။အဟံဗန္တိအဟံဗန္တိဣတရဏိနတဟဣတရဏိနတဟ သင်္ကသမ္ပဏဂတံဥပောတထသီလံဓမ္မယာစာမိအနုဂဟံကတဝါသီလံဒေထမေဘန္တေဒုတိယံပိအဟံဘန္တေတိတရဏေနတဟတိတရဏေနတဟ ရှင်ကတမ္ပနာကတံရှင်ကတမ္ပနာကတံဘောဓထသီလံဘောဓထသီလံဓမ္မယာစာမိဓမ္မယာစာမိအနုဂဟံကတဝါအနုဂဟံကတဝါသီလံဒေထသီလံဒေထမေပန္တိမေပန္တိတတိယံပိတတိယံပိအဟံပန္တိအဟံပန္တိဣတရဏေနတဟဣတရဏေနတဟ ရှင်ငါတမ္ပနာကတံရှင်ငါတမ္ပနာကတံဥပောတထသီလံဥပောတထသီလံမယာစာမိမယာစာမိအနုဂဟံကတဝါသီလံဒေထသီလံဒေထမေဘန္တေမေဘန္တေယမဟာဝဒာမိတံဝဒေထအာမေဝရှင် နမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမော gissami dhammam dharanam gissami sangam dharanam gissami buddham dharanam gissami dhammam dharanam gissami sangam dharanam gissami ဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံ တိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတရဏဓမ္မနံပရိဘုံနံအာပမနံပါဏာတိပတံဝိရမဏိဒိဋ္ဌာပရံသမာဓိယာမိပါဏ တတဝံဤအတကိုတတ်ချင်းမှရှောင်းခြင်းပါ၏အဒိဏဒါနာဝိရမဏိတိခာဗရံသမာဓိယာမိအဒိဏဒါနာဝိရမဏိတိခာဗရံသမာဓိယာမိသူတပါဤဥစ္စာကိုသူတပါဤဥစ္စာ မတရားယူခြင်းမှမတရားယူခြင်းမှရှောင်ခြင်းပါ၏ရှောင်ခြင်းပါ၏အပြမစရိယာဝေရမဏိတိခံဗရံသမာဓိယာမိအပြမစရိယာဝေရမဏိတိခံဗရံသမာဓိယာမိမမြတ်သောအကျင့်ကိုမမြတ်သောအကျင့်ကိုကျင့်ခြင်းမှကျင့်ခြင်းမှရှောင်ခြင်းပါ၏ရှောင်ခြင်းပါ၏မုဒ္ဒံဝါဒဝေရမဏိတိခာဗရံသမာရိယာမိမုဒ္ဒံ မှန်သောစကားကိုမှန်သောစကားကိုပြောဆိုခြင်းမှပြောဆိုခြင်းမှရှောင်ကျင်ပါ၏ရှောင်ကျင်ပါ၏သူရာမေရယမြစ္စပမာဒဌာနာဝေရမဏိတိခာဗရံသမာရိယာမိသူရာမေရယမူရင်မေလျော့စေတတ်သောမူရင် ယက်သေးစာတို့ကိုယက်သေးစာတို့ကိုတောင်းစားခြင်းမှတောင်းစားခြင်းမှရှောင်ကျင်ပါ၏ရှောင်ကျင်ပါ၏ဝိကာလဘောဇနာဝေရမဏိတိတ်ခံဗရံတမာရိယာမိဝိကာလဘောဇနာဝေရမဏိတိတ်ခံဗရံတမာရိယာမိနေမွန်လွယ်သောခမ္မစ၍နေမွန်လွယ်သောခမ္မစ၍နောက်တနေ့အာယုံမတက်မီအတွင်၌နောက်တနေ့အာယုံ စာပွေတောက်ဖွေတို့ကိုစာပွေတောက်ဖွေတို့ကိုစာတောက်ချင်းမှစာတောက်ချင်းမှရှောင်ကျင်ပါ၏ရှောင်ကျင်ပါ၏နိစ္စနိစ္စဂီတဂီတဝါရိတဝါရိတဝိတုကဝိတုကရတနာရတနာမာလာကန္တမာလာ ဝိလေပနဝိလေပနဓာရဏဓာရဏမန္တနမန္တနဝိဘုဒနာဌာနာဝေရမဏိတိခာပရံသမာရိယာမိဝိဘုဒနာဌာနာဝေရမဏိတိခာပရံသမာရိယာမိသာသနာတော်နှင့်သာသနာတော်နှင့်မလျောဆန့်ကျင်မလျောဆန့်ကျင်ညောင်းတန်းခြင်းတပွဲဖြစ်သောညောင်းတန်းခြင်းတပွဲဖြစ်သောကာခြင်းကာ ခြင်းဒီဆိုခြင်းဒီဆိုခြင်းဒီမှုခြင်းတို့ကိုဒီမှုခြင်းတို့ကိုကြည်ရှုနာထောင်ခြင်းမှ၎င်းကြည်ရှုနာထောင်ခြင်းမှ၎င်းပံပံခြင်းပံပံခြင်းအမွေနန္တာလေးချမ်းရှုဆက်ခြင်းအမွေနန္တာလေးချမ်းရှုဆက်ခြင်းနန္တာမုံအယောင်တင်စီတို့ဖြင့်နန္တာမုံအယောင်တင်စီတို့ဖြင့်တင့်တယ်ပြည့်ပြည့်အောင်တင့်တယ် ခုသိခြေတာခြင်းမှ၎င်းခုသိခြေတာခြင်းမှ၎င်းရှောင်းကျင်ပါ၏ရှောင်းကျင်ပါ၏ဥစ္စာတယနာမဟာတယနာဝေရမဏိတိခာဗြဟ္မသမာရိယာမိဥစ္စာတယနာမဟာတယနာဝေရမဏိတိခာဗြဟ္မသမာရိယာမိရောင်တော်ထက်မြင်သောအိယာနေယရောင်တော်ထက်မြင်သောအိယာနေယအလွန်ကောင်းမွန်ခန္ဓာသောအလွန်ကောင်းမွန်ခန္ဓာ အိယာနေရာတို့ကိုအိယာနေရာတို့ကိုအိစစ်နေထိုင်ခြင်းမှာအိစစ်နေထိုင်ခြင်းမှာရှောင်ကျင်ပါ၏ရှောင်ကျင်ပါ၏ဣရမိသီလံဣရမိသီလံမေဃဖလညာနတ္တမေဃဖလညာနတ္တပစ္စယောပစ္စယောဟောတုဟောတုတတိတော်ဤတတိတော်ဤယနေ့သောက်တည်ရသောယနေ့သောက်တည်ရသော ဤရှိပါသီလသည်ဤရှိပါသီလသည်မဉ္ဇဉ်ပူဉ္ဇဉ်အားမဉ္ဇဉ်ပူဉ္ဇဉ်အားကျေစုပြုတော်ကျေစုပြုတော်အကူညီကြောင်းထောက်ပံ့ကောင်းသည်အကူညီကြောင်းထောက်ပံ့ကောင်းသည်ဖြစ်ပါစေတည်းဖြစ်ပါစေတည်းတိတရဏိနာတရဏဂုံ၃ပါးနှင့်တိတရဏိနာဗျာတရားတန်ဃာရီဟူသောကိုယ်ဝေယံ၃ပါးနှင့်သဟအတူတကောဝါ အထင်ကတမနာကေတအင်္ဂါ၈တန်နှင့်ပြည်စုံသောဥပောဒရသီလဥပုပ်သီလတို့မြတ်ကိုသာရုကံကတဝမကြိုးမပေါင်းမပြောင်းမကြားရအောင်ကောင်းမွန်စွာထိမ့်သိမ်းဆောက်ရှောက်၍အပမဒေနမမိမလျုံမပေါ်မဆန်းသောတတိတရားဖြင့်တမ္ပါဒေထပြည်စည်းပြည့်စုံအောင်ကြိုးစားအားထုတ်ကြကုန် ဒီမင်္ဂလာရမကျောင်းတက်ကြီးမှာကျောင်းတက်ဆရာတော်ရှင်သမတာမင်းနဲ့ဘီဘီတင်းကြီးမှာရှင်မင်းဝန်ဆရာတော်ရဲ့ဆယ်ရက်အချိန်ပြည့်တရားစခန်းခုနှစ်ခဲ့တာဒီခုချိန်မှာဆိုရင်၃ချိန်တိုင်တိုင်ရှိပါပြီ ဘုန်းကြီးဒီအမေရိကန်နိုင်ငံကိုရောက်ခဲ့တာ၄ချိန်ရှိသွားပါပြီ။ဒါပေမဲ့အဲ့ဒီ2009ချိန်ခန့်ကလာကဒီမှာကျောင်းတိုက်သုံးတိုက်ကျောင်းဆောင်ကြီးဆောက်လုပ်တော်မူဖြစ်တော့အဲ့ဒီမှာကျောင်းတိုက်ရဲ့ဆောက်လုပ်ဖို့ရအစီအစဉ်တွေဆောင်ရွက်နေရတဲ့အချိန်ဖြစ်တဲ့အတွက်အဲ့ဒီနေ့ကတရားစခန်းမဖြစ်ခဲ့ပါဘူး အဲ့လိုမဖြစ်ခဲ့တဲ့အတွက်ဒီဟာမှုဆောင်ဖြစ်တဲ့ဒီမကြီးဒေါက်တင်မေသိန်းကတပည့်တော်အိမ်ကြွပြီးတော့ဆရာတော်တရားစခန်းလေးဖြစ်အောင်လုပ်ပြပါဗျာတည့်ရတရားစခန်းဆိုတော့အဲဘုန်းကြီးလာတဲ့အခါလေးမှာရောက်လာတဲ့အခါလေးမှာဒီမှာတည့်ရတရားစခန်းလေးဘုန်းကြီးဖွင့်ပြခဲ့ပါတကယ်တော့တရားစခန်းတစ်ခုဖြစ်ဖို့ဆိုတာခက်ခဲပါလေ ကြဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေကလည်းပဲဥဆောင်ပေးမှနောက်ကပံ့ပိုးတဲ့ပုဂ္ဂိုလ်တွေကလည်းပဲအပြည့်စုံပံ့ပိုးနိုင်မှအဲ့လိုပံ့ပိုးတဲ့ပုဂ္ဂိုလ်ရောဆောင်ရွက်တဲ့ပုဂ္ဂိုလ်ရောရှိပေမယ်လို့ဆိုတော့ကဆရာတော်ဘုဒ္ဓမာသာမိမိန့်ကြားတဲ့ကဲ့သို့ကမ္မထမ်းဆရာကောင်းတပါးရဖို့အင်မတန်ခက်ခဲပါလေမြန်မာနိုင်ငံမှာကမ္မထမ်းဆရာတွေရောများစွာရှိပါတယ်သို့တော်လည်းပဲတစ်နှစ်မှတစ်ကြိမ် နှစ်ကြိမ်လောက်ဆယ်စခန်းလေးပြဘူးတဲ့ကမ္မထမ်းဆရာကများပါတယ်ဒီလိုအချိန်ပြည့်နဲ့နှစ်ပေါက်ကမ္မထမ်းတရားတွေရောက်လာတဲ့ယောဂီသူတော်စင်တွေကိုအချိန်ပြည့်ညွှန်ကြားပြသနေတဲ့ကမ္မထမ်းဆရာကမ္မထမ်းရှားပါပါဒါကြောင့်နိုင်ငံသားတကူကဘုန်းကြီးမြန်မာနိုင်ငံမှာရှိစဉ်ကတခြားတနေရာကနေပြီးတော့ဘုန်းကြီးစီကိုရောက်လာပါတယ်ရောက်လာပြီးတော့ ရှင်ဘုရားတဲ့ကမ္မဋ္ဌာန်းဆရာကောင်းရွေးတဲ့မရွေးတဲ့ဆိုပြီးတော့သူလျှောက်ထားပါအဲ့လိုလျှောက်ထားတဲ့အခါကျတော့နင်းကရောဘယ်လိုကြောင့်မို့လဲဒါကိုလမ်းမေးတာဆိုတော့ तू ဟာကမ္မဋ္ဌာန်းဆရာကောင်းကိုရှာနေတယ်အဲ့ဒီရှာနေတဲ့အခါမှာဒီနေရာကနေပြီး तू ရောက်နေတဲ့နေရာကခွာရမယ်ခွာတဲ့အခါမှာအဲ့ရပုဂ္ဂိုလ်ကမခွာစေခြင်းဘူးတဲ့ဒါပေမဲ့သူ့စီမှာတဲ့ तू तू သဘောကျလောက်တဲ့ တရားကိုပိတ်နိုင်လောက်တဲ့ပုဂ္ဂိုလ်ရှိတယ်လို့သူမယုံကြည်ဘူးတဲ့ဒါကြောင့်သူကမ္မဋ္ဌာန်းဆရာကောင်းကိုသူရှားနေတယ်အဲ့ဒါရှားတယ်မရှားတယ်လို့သူကမေးပါအဲ့တော့ကြမ်းမကြမ်းပါတဲ့ပုဂ္ဂိုလ်ဆိုတာလည်းပဲစေဝါကုတတဲ့အခါမျိုးမှာလို့တမားကောင်းရှာရတယ်တမားတော်ကောင်းရှာအဲ့လိုတမားတော်ကောင်းရှာပြီးတော့မှကိုယောဂါကိုပြတ်တတ်ပြီးကုတမှာပြောက်ကင်းနိုင်တယ်လို့ပဲလို့ အခုလည်းပဲကမ္မဋ္ဌာန်းတရားအားထုတ်တဲ့အခါကာလမှာမိမိတို့မှာကိလေသာယောဂဆိုတဲ့ဒီယောဂါတွေပြင်းပြအောင်ဆိုရင်ကမ္မဋ္ဌာန်းဆရာကောင်းရှာသင့်ပါလေလို့ဘုရားပြောပြတယ်သူဝမ်းသာပါလေဝမ်းမြောက်ဝမ်းသာလက်ခံပါလေတကယ်တမ်းကျတော့အခုဘုရားတို့ကမ္မဋ္ဌာန်းဆရာရှာပါလေတကယ်ကိုကြကြနတ်နတ်သူတင်ညွှန်ပြပေးနိုင်တဲ့ကမ္မဋ္ဌာန်းဆရာရှာပါလေဆယ်စကားလေးတွေလိုက်ပြီးဖွင့်တယ်ခုနှစ်စကားလေးတွေငါးရက်စကားလေးတွေဖွင့်တယ်အဖြစ်သဘောမျိုးပဲ စကမ်းဖွင့်တယ်ဆိုတဲ့အဖြစ်သဘောမျိုးလေးတွေပဲဖွင့်ဖွင့်သွားကြတာများပါတယ်ဒီ BAB အတင်းကဆရာတော်ဥဒ္ဓမသာမီးနဲ့ဥဆောင်ပြီးတော့ဟိုဆရာတော်ဥဒ္ဓမသာမီးရဲ့အရင်ဥပဒဝါစာရနဲ့ဥဆောင်ပြီးတော့ဒီမင်္ဂလာသမာကျောင်းတဲ့ကြီးမှာစကမ်းဖွင့်တာကတော့တကယ်ကိုပြည်ပြည်ပြင်းပြင်းတကယ်အရေးချင်းပြည့်မီတဲ့ယောဂီတွေပေါ်ထွန်းလာဖို့အတွက်ရည်ညွှန်ပြီးတော့ကိုဖွင့်တာဖြစ်ပါတယ် အဲ့လိုရည်ညွှန်ပြီးတော့ဖွင့်တာဖြစ်တော့ဒီကမ္မဆဲတရားစခန်းတစ်ခုဖြစ်မြောက်အောင်စောစောကပြောတယ်ကမ္မထမ်းဆရာကောင်းလိုတယ်နောက်ပြီးတော့တရားအားထုတ်မဲ့ယောဂီလည်းလိုတယ်နောက်ဒီတရားစခန်းကြီးဖြစ်မြောက်အောင်ဆောင်ရွက်ပေးကြတယ်ပံ့ပိုးပေးကြတယ်အလှရှင်များဟာရတနာအလှရှင်များနောက်ပြီးတော့ဖြစ်မြောက်အောင်ဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးကြတဲ့အဖွဲ့အစည်းများပုဂ္ဂိုလ်များအားလုံးလိုအပ်ပါတယ် အဲ့လိုလိုအပ်တာတွေကိုခုတင်ပြသွားတာကြည့်လိုက်တဲ့အခါကျတော့အားလုံးဟာကမ္မထမ်းဆရာကောင်းတွေလည်းတွေ့နေပြီနောက်ပြီးတော့တရားအထုတ်မဲ့ပုဂ္ဂိုလ်ဆိုတာလည်းအပြည့်ဒီမှာ60နဲ့9ခုရှိနေတယ်အများကြီးပဲညွန်မှန်းလာတဲ့တောင်ပုံများနေပါနောက်ပြီးတော့ထောက်ပံ့တဲ့ဘက်ကအဖွဲ့အစည်းဘက်ကလည်းကြည့် BAB ဒီဟာဆရာတော်ဥဒ္ဓမသာမိဥက္ကမေတ္တလို့ ਨੇ BAB အတင်းကြီးကလည်း တကယ်ကိုလက်တွဲညီညီမနေမနာယောဂီသူတော်စင်နေနေရထိုင်ရေးလည်းအားလုံးစီမံပြီးတော့ချမ်းသာတာနေနိုင်အောင်စာရေးတော်ရေးအတွက်လည်းဘာမှလူတွေသေးမရှိအောင်အလူရှင်နေဆိုတာလည်းပဲအာယုံသွားနေစွာညနေချွေရည်စသည်အပြည့်ဝအားလုံးဒီဘက်ကအားလုံးပံ့ပိုးထားပြီးဖြစ်တော့တရားဆယ်စကန်းကျင်းပတဲ့ ဆရာတော်ဥဒ္ဓမသာမီးနဲ့ပြည်ပြည်အတင်းညှော်လက်နဲ့တကယ်ကိုအရေးချင်းပြည့်မီတဲ့ယောဂီတရားဖြစ်ဖို့ဆိုရင်လက်နာရမယ့်အချက်များများမဟုတ်ဘူးဘုန်းကြီး၄ချက်တည်းပြောခဲ့မယ်။ဒါလည်းတရားဟောပါမယ်။နံပါတ်၁ကတရားရှုမှတ်အားထုတ်တဲ့အချိန်တရားဒီဆေးရစခန်းလေးအတွင်းမှာမျက်စိကွယ်နေတဲ့ပုဂ္ဂိုလ်လိုနေပါ မျက်စိမြင်ပေမဲ့အမြင်အာရုံကောင်းပေမဲ့မျက်စိမမြင်တဲ့ပုံကိုယ်လိုနေပါဆိုတော့ဘယ်လိုနေရမှာလဲဆိုရင် မျက်လွှာလေးချနေပါမျက်လွှာလေးရှိ၄တောင်လောက်မျက်လွှာချတာရင်ဟိုဒီဒီအာယုံတွေစီမရောက်တော့မရောက်ရင်စိတ်အာယုံတွေမပြန့်တော့ဒါကြောင့်မို့နံပါတ်1ဟာမျက်စိကွယ်တဲ့ပုံကိုယ်လိုပုံစံယူပြီးတော့နေပါမျက်လုံးကြီးမှိတ်ထားရမှာမဟုတ်ပါဘူး ရှေ့၄တောင်ကမျက်လွှာလေးချနေပါနံပါတ်1နံပါတ်2လိုက်လာရမယ့်အချက်ကနားထိုင်းနေတဲ့ပုဂ္ဂိုလ်နားပင်းနေတဲ့ပုဂ္ဂိုလ်ပုံစံယူပြီးကျင့်ပါဒါဘုန်းကြီးပြောတာမဟုတ်ဘူးနော်ဘုရားဟောတာတရားအထုတ်နေစဉ်မှာနော်ကိုယ့်အိမ်မှာကိုယ်နေတဲ့အချိန်မဟုတ်ဘူးခုတရားစခန်းဝင်နေတဲ့အချိန်လေးမှာမိမိကဟောတန်ဒီတန်လျှောက်ပြီးနားထောင်နေရင်ဒေါမနတတွေဖြစ်တယ် အဲ့တော့ဘယ်တန်မှကိုနားမထောင်ဘူးဘယ်အာယုံမှကိုအာယုံမဆိုင်တော့မကြားတယ်လို့ပဲနေလိုက်မယ်ကိုလာပြီးခေါ်တယ်စကားပြောတယ်မကြားတယ်လို့နေလိုက်မယ်အဲ့လိုမကြားတယ်လို့နေတော့နောက်သူ့ကိုအာယုံမပြုတဲ့အတွက်ဒီအတန်လေးစီကိုကိုကအာယုံမရောက်တော့ဘူးအာယုံမရောက်တဲ့အတွက်ကြောင့်ကိုရှုမှတ်နေကမ္မဋ္ဌာန်းပုံမှာပဲအာယုံလေးစိုက်မိနေတဲ့အတွက်တမာတိလည်းမြန်မြန်ဖြစ်တယ်ဒါကြောင့်နံပါတ်2ကမကြားတဲ့သူလိုနေပါ နားထိုင်နေတဲ့ပုဂ္ဂိုလ်နားပင်နေတဲ့ပုဂ္ဂိုလ်ဘာမှသူ့ကိုပြန်ပြီးတော့လက်ပတ်ပြီးတော့သူပြောတာလေးကိုဘာမှမတုံ့ပြန်နဲ့မကြားတဲ့ပုဂ္ဂိုလ်လိုနေပါနံပါတ်3ကဆွန့်အားတဲ့ပုဂ္ဂိုလ်လိုနေပါဆွန့်အားတဲ့ပုဂ္ဂိုလ်ဆိုတာစကားမပြောတတ်တဲ့ပုဂ္ဂိုလ်ပြောတာခုစိုးစောဆရာတော်ဘုရားတာမီမြတ်တရားခံပြီးတော့သွားတဲ့မိကြားသွားတဲ့အထက်မှာစကားမပြောပဲ တရားကိုသာအာယုံစိုက်ဖို့ဆိုတာဘုန်းကြီးတို့မြန်မာနိုင်ငံမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့မာသီသာသနာရိပ်တာကြီးမှာပေါ့ဒါရှိတော့ကအခုအချိန်ကိုဘုန်းကြီးပြောလို့တော့မဟုတ်ဘူးကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးတက်တော်တင်ရှားရှိတယ်ဘုန်းကြီးတို့တရားအထုတဲ့အချိန်တုန်းကတရားရိပ်တာရောက်နေတဲ့ပုဂ္ဂိုလ်များကိုစကားမပြောဖို့အထူးတမ်းမြစ်ချစ်ပါ ယောဂီများရဲ့အဲ့ဒီစီနေထဲမှာစကားပြောခြင်းကိုအပြည့်အကြီးဆုံးဟုမှတ်ယူရမည်လို့တောင်ဒီလိုဆရာတော်ဘုရားကြီးကသူ့ရဲ့စီနေထဲမှာယောဂီစီနေထဲမှာထည့်ထားပါအဲ့ဒါကိုဘုန်းကြီးကဘုန်းကြီးကိုယ်တိုင်စောကတက်ဘူးလေအဲ့တော့စကားမပြောဘူးစကားပြောသူကိုအပြည့်အကြီးဆုံးဆိုတော့တူနဲ့တူရံဖြစ်တာလည်းမဟုတ်ဘူးခက်ရံဖြစ်တာလည်းမဟုတ်ဘာမှမဟုတ်ပဲနဲ့ စကားလေးပြောတာနဲ့ဘာကြောင့်အပြစ်ကြီးဆုံးသတ်မှတ်ပါသလဲဆိုပြီးတော့ဘုန်းကြီးအဲ့ဒါဘုန်းကြီးကမ္မဋ္ဌာန်းဆရာလည်းမဟုတ်ဘူးမာစီဆရာတော်ဘုရားရှိစီတော်တက်ပြီးတော့ဘုန်းကြီးကလျှောက်တာမာစီဆရာတော်ဘုရားကြီးတက်တက်ပြီးတော့စကားပြောခြင်းကိုဘာကြောင့်အပြစ်ကြီးဆုံးကိုသတ်မှတ်ပါသလဲဘုရားဘုန်းကြီးတို့ဒီမှာလူတွေဟာပြောတတ်တဲ့တနည်းကြော်ကြော်အရွယ်စကားပြောတတ်တဲ့အချိန်ကစပြီးပြောလာခဲ့တာခုတရားလို့စကားပြောတာကို တခြားရံဖြစ်တာလည်းမဟုတ်တဦးနဲ့တဦးခန့်ရံဖြစ်ပွားတာလည်းမဟုတ်အဲဒီလိုမဟုတ်ဘဲနဲ့ဘာကြောင့်စကားပြောတာလောက်နဲ့အပြည့်အကြီးဆုံးလို့သတ်မှတ်ထားပါတယ်လို့ဆိုတော့ဆရာတော်ဘုရားရဲ့ပြုံးနေပြုံးနေပြီးတော့ဦးဇင်းတဲ့ဒီရိတ်တာလာတာဦးဇင်းကရံဖြစ်ဖို့လာသလားတရား ထုတ်ဖို့လာသလားတဲ့မေးပါလေခွင့်ရတယ်ပြန်ကြည့်တယ်တရား ထုတ်ဖို့လာပါလေဗျာ ကြံဖြစ်ဖို့လာတာမှမဟုတ်ပဲတဲ့တရားအထုတ်ဖို့လာရင် စကားပြောဖို့အချိန်ညာပေးဦးမှာလားတဲ့တရားအထုတ်ဖို့လာရင်တဲ့စကားပြောခြင်းဟာနှစ်ယောက်စကားပြောနေရင်နှစ်ယောက်တရားအမှတ်ပြည့်တယ်တဲ့သုံးယောက်စကားပြောနေရင်သုံးယောက်ပြည့်တယ်တဲ့သူတို့သုံးယောက်တည်းမဟုတ်ဘူးတဲ့ဘေးကကြားနေတဲ့ပုဂ္ဂိုလ်တွေပါတရားအမှတ်ပြည့်တယ်တဲ့ဒါကြောင့်စကားပြောခြင်းဟာတရားကိုအနှောက်အယှက်အပေးဆုံးဖြစ်တဲ့အတွက်တဲ့ စကားပြောခြင်းကိုအပြစ်ကြီးဆုံးလို့သတ်မှတ်ထားတာတဲ့အဲလိုစကားပြောခြင်းဟာတရားကိုအနှောက်အယှက်ဖြစ်ဆုံးပါဒါကြောင့်မို့ခုဆရာတော်ဘုရားသာမိမိကြားသလိုခုတရားလေးဆင်ရက်ပါရက်ရှိမဟုတ်ပါဘူးရများများမို့ဆင်ရက်ဒီချိန်တွင်းလေးမှာတော့မိမိတို့မပြောမဖြစ်တဲ့စကားတော့ပြောမယ်ပြောရင်လည်းတူတူနဲ့လူရင်းလေးပြောမယ် အဲ့ဒီတူတူလူရင်းပြောတဲ့ခံပါလေလေတူတူသက်တာလေးပြောမယ်နှစ်ယောက်ကြားဘေးဘုတ်ကမကြားရှင်နဲ့ဒါမပြောမဖြစ်လို့ပြောတာနော်တကယ်လို့မပြောဘဲနေနိုင်ရင်တရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်တွေအကောင်းဆုံးစကားပြောခြင်းဟာမိမိလည်းအမှတ်ပြည့်တယ်ခြားပုဂ္ဂိုလ်လည်းအမှတ်ပြည့်တယ်ဘေးပုဂ္ဂိုလ်တွေလည်းပဲတရားအနောက်ရှက်ဖြစ်တယ်ဒါကြောင့်ရာပိတာတမာတိလည်းပျက်စီးတယ်လို့မရသေးတဲ့တမာတိတွေလည်း နောက်ထပ်မရနိုင်တော့ဒါကြောင့်စကားပြောခြင်းဟာတရားကိုအနှောက်အယှက်ဖြစ်စေတာဖြစ်တဲ့အတွက်မိမိရောသူတစ်ပါးရောအနှောက်အယှက်ဖြစ်စေတာဖြစ်တဲ့အတွက်စကားပြောခြင်းကိုရှောင်ကျဉ်ဖို့လိုအပ်ပါတယ်ဒီမှာလည်းလေစကားမပြောတတ်တဲ့သူလိုနေပါတဲ့ရသော်ဘုရားကဟောတာနောက်နံပါတ်၄အချက်ကပါလဲဆိုတော့မိမိရဲ့လှုပ်ရှားရဲ့အမှုအရာထိုင်တာထားတာသွားတာလာတာစားတာတောက်တာအကုန်လုံးပေါ့ လှုပ်ရှားမှုရာအလုံးဟာလူမမာလေးလူကျင်မာလူမမာတရားဟာဘုန်းကြီးတို့အာနေနေတဲ့ပုဂ္ဂိုလ်တရားမှာထင်ရကထရင်လည်းဖြည်းဖြည်းလေးထရရကနေထိုင်ပြီဆိုရင်လည်းဖြည်းဖြည်းလေးထိုင်နေအာနေနေခန္ဓာနေတယ်ဒုနာနေတယ်စတယ်ဖြည်းဖြည်းလေးထိုင်နေဖြည်းဖြည်းလေးထသွားတဲ့အခါမှာလည်းပဲသူအာနေနေအကျမ်းပါဖြည်းဖြည်းလေးသွားတယ် စားတဲ့တောက်တဲ့နေရာမှာကြည်လိုက်ဟာရဖြစ်နေတယ်ဖြစ်နေတဲ့အတွက်မကြမ်းပါတဲ့ပုဂ္ဂိုလ်ဟာမစားခြင်းစားခြင်းတာလို့ဖြည်းဖြည်းလေးစားယောဂီပုဂ္ဂိုလ်ဟာအဲ့ဒီလူမမာရဲ့သူကျင့်ပါလေလူမမာကတော့အာမဲနေလို့သူအားဖြည်းဖြည်းလေးဘုန်းကြီးတို့ယောဂီများကြတော့နောက်ကရှုမှတ်မှုတတိလေးပါနေတဲ့အတွက် ထိုင်ရင်လည်းမိမိကထိုင်နေထိုင်နေထိုင်နေရက်နေရနေပြီးတော့မိမိရဲ့ထိုင်မှုအစဉ်စဉ်ပုံမှာထိုင်နေထိုင်နေထိုင်နေအောက်ကိုထိုင်မိအနေထားရအောင်ရှုမှတ်သွားပါတကယ်လို့ထိုင်ရကတရားဖြုတ်လို့ထမယ်ဆိုရင်လည်းပဲယုံပြင်းဆိုပြီးတော့မထားလိုက်ပါနဲ့ဖြည်းဖြည်းဒီမှာထားတယ်ထားတယ်ထားတယ်ခန္ဓာကိုယ်တစ်ဆင့်ဆင့်ကြွလာ အပူကြွကြွကြွကြွတက်လာပုံလေးကိုထားလေထားလေထားလေရိုက်မိပြီကြည့်အောင်အဲ့ဒီလိုဖြည်းဖြည်းလေးထိုင်မှဖြည်းဖြည်းလေးထားမှသွားတော့လည်းပဲဖြည်းဖြည်းလေးညာလန်းတယ်ဘယ်လန်းတယ်တော်ပြီတလန်းတစ်ချက်မှတ်လေးပဲမှတ်ကြည့်ဦးအဲ့လိုတလန်းတစ်ချက်မှတ်ပြီးညာလန်းတယ်ဘယ်လန်းတယ်အဲ့လိုဖြည်းဖြည်းလေးမှတ်သွားပါအဲ့လိုဆိုရင်သွားတာလည်းပဲလူမမာလေးလိုပဲဖြည်းဖြည်းလေးမှတ်ကလေး ထိုင်တာထတာလေးကြည့်လိုက်လေဖြည်းဖြည်းလေးအမှတ်ကလေးနဲ့ဆိုတော့လူမမာလေးအတိုင်းဖြည်းဖြည်းလေးပဲဟောစားတဲ့တောက်တဲ့နေရာဆိုရင်လည်းဖြည်းဖြည်းလေးပဲတစုံချင်းတစုံချင်းမစားခြင်းစားခြင်းလားလို့ဆိုတာဖြည်းဖြည်းလေးပဲနိကိုကယောဂီကြတော့ရှုမှတ်မှုလေးနဲ့ဇွန်ကိုင်းတော့ကိုင်းနေခတ်တော့ခတ်တယ်ယူလာတော့ယူလာတယ်ကောင်းကုန်းတော့ငုံနေပါဇက်တဲ့တမင်းထဲတော့ထဲဇွန်လေးပြန်နှုတ်တော့နှုတ်တယ်ပကံများပေါ်ပြန်ချတော့ချတယ်သူချပြီးတော့မှဝါးတယ်ဝါးတယ်ဝါးတယ် နောက်မှမြူတယ်မြူတယ်တခါတရံမှာဝါတာနဲ့မြူတာနဲ့တွဲပြီးတော့ဝါတယ်မြူတယ်ဝါတယ်မြူတယ်မှတ်လေးနဲ့ဒါလေးကုံသွားပြီဆိုမှနောက်တစ်ခါလက်လှုပ်တာကိုတစ်ခါခတ်တော့ခတ်တယ်ခတ်တယ်ယူလာတော့ယူလာတယ်စောစားတဲ့အခါမှတ်တဲ့အခါမှာဆိုရင်နှစ်မျိုးလေးပါလက်လှုပ်တာနဲ့ပါးစပ်လှုပ်တာအဲ့ဒီဟာလေးနှစ်မျိုးကိုပဲမှတ်တတ်ဖို့လက်လှုပ်နေတဲ့အချိန်ဆိုတော့ခတ်တဲ့အခါယူတဲ့အခါပါးစပ်ထဲထည့်တဲ့အခါဒါလက်လှုပ်နေတာ ဇွန်လေးပြန်ချတဲ့ကံလက်လွတ်နေတာအဲ့ဒီလက်ကလေးဇွန်လေးဒီမှာပကံများဟောရောက်သွားပြီဆိုရင်ငြိမ်ငြိမ်လေးနေဟိုမွေးမွေးမမွေးနဲ့အဲ့ဒီငြိမ်ပြီးတော့မှပါးစပ်လောက်တာကိုပြန်မှဝါးရီဝါးရီမြူရီဝါးရီမြူရီတွေ့မှအစာပိုင်းမှာတွေ့မှသွားမယ်နောက်ကြတော့မှဝါရတတန်ညူရတတန်မှန်တယ်အဲ့ဒီလိုဆိုရင်ဘေးကကြည်နေစားနေတာမစားရင်စားရတယ်လို့ဖြစ်ဖြစ်လေးမကြိုက်တာစားနေရတယ်လို့ပဲအဲ့ဒီမှာလူမမာခဲ့သူ ဖြည်းဖြည်းဖြည်းရှုမှတ်မှုလေးနဲ့စားတာဒါကြောင့်မို့လှုပ်ရှားတဲ့အမူအရာလေးတွေပဲလူမမာလေးလူကျင့်ပါတဲ့ဒါလေးကိုဘုန်းကြီးတို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကဆောင်းပုံလေးပေးထားတယ်ဘုန်းကြီးဒီဆောင်းပုံလေးချပြမယ်နော်ဒီစုကြည့်ရအောင်မျက်စိကွယ်သူမျက်စိကွယ်သူပုံစံယူပုံစံယူနိဒုကျင့်ရမည်နိဒုကျင့်ရမည် မျက်စိကွယ်သူမျက်စိကွယ်သူပုံစံယူပုံစံယူနိရုကျင့်ရမည်နိရုကျင့်ရမည်တဏ္ဍပတ်တဲ့ချက်မျက်စိလေးကွယ်တဲ့ပုဂ္ဂိုလ်မျက်မမြင်တဲ့ပုဂ္ဂိုလ်မျက်နှာလေးရှိ၄တောင်ကချမ်းဘယ်မှအာရုံမပြုနဲ့၄တောင်ကချမ်းပြီးတော့ဒီခါလေးရှုမှတ်နေ နောက်တစ်ခါနံပါတ်2ကနာထိုင်ပင်သူနာထိုင်ပင်သူပုံစံယူပုံစံယူနိရုကျင့်ရမည်နိရုကျင့်ရမည်နာထိုင်ပင်သူနာထိုင်ပင်သူပုံစံယူပုံစံယူနိရုကျင့်ရမည်နိရုကျင့်ရမည်နံပါတ်2ချက်ကမိမိနာချကောင်းပေမဲ့ ဒုဒုလေးပြောတာတော့ကိုကြားပြီမဲ့လို့လေအခုတရားရိပ်တာဝင်နေတဲ့အချိန်လေးခိုက်တံလေးတွေ့မှာတော့ဘသူတွေပါလေပြောနေနေဘာမှအာရုံမဆိုင်နဲ့နားလင်းနေတဲ့ပုဂ္ဂိုလ်မကြားတဲ့ပုဂ္ဂိုလ်လို့ပုံစံယူပြီးတော့ကိုတရားလေးကိုပဲအာရုံဆိုင်ရှုပါတဲ့နောက်နံပါတ်3စွမ်းအားတော်သူစွမ်းအားတော်သူပုံစံယူပုံစံယူဤသူကျင့်ရမည်ဤသူကျင့်ရမည် စွန်အားတော်သူစွန်အားတော်သူပုံစံယူပုံစံယူနိရုကျင့်ရမည်နိရုကျင့်ရမည်နံပါတ်3လိုက်နိုင်ရမယ့်အချက်ကစွန်အားနေတဲ့ပုဂ္ဂိုလ်စကားမပြောတတ်တဲ့ပုဂ္ဂိုလ်လို့ခုတရားရိပ်တာဝင်ပြီးတော့ဒီဆင်းရဲကာလလေးမှာတော့မပြောမဖြစ်တာတော့ပဲပြောမယ်သို့တော်တခုတော့မှလိုက်ခြင်းနဲ့ငါလုံးဝစကားမပြောဘူးလို့အတိမထန်နဲ့နော် ဒါမြတ်စွာဘုရားမကြိုက်ဘူးမြတ်စွာဘုရားခွင့်မပြုဘူးနော်မပြောမဖြစ်တာရှိရင်ပြောမယ်သို့တော့သူတစ်ပါးလည်းအနှောက်အယှက်မဖြစ်ရအောင်လူတို့နဲ့လူရင်ကိုယ်လည်းအရှုမှမပြည့်အောင်မပြောမဖြစ်တာတော့ပဲပြောမယ်လုံးဝမပြောဘူးလို့အဋ္ဌာမထားရဘူးဒီကိုယ့်ကိုတခြားပုဂ္ဂိုလ်ကလာမေးတယ်ဒါပြောဖို့အကြောင်းဘာမှမရှိဘူးဆိုရင်မပြောနဲ့ရတယ် ဆရာသမားတွေကလာမေးတယ်ကိုယ့်ကိုမေးတယ်တရားလျှောက်ကိုမေးတယ်ဒါကိုတော့ပြောရမယ်ဒါကိုတော့ဖြေရမယ်ဒီအဲ့ဒီလိုမပြောမဖြစ်တာမျိုးကိုတော့ပြောရမယ်မပြောဘဲနဲ့หนีလို့ရတယ်ဆိုရင်လည်းလုံးဝမပြောဘဲမကြားသလိုနေမပြောတတ်တဲ့စွန့်အပ်နေတဲ့ပုဂ္ဂိုလ်လိုနေပါတဲ့နံပါတ်3လားနောက်နံပါတ်4လှုပ်ရှားမူရာလှုပ်ရှားမူရာလူမမလူမမ လူစွာကျင့်ရမည်လူစွာကျင့်ရမည်လှုပ်ရှားမူရာလှုပ်ရှားမူရာလူမမလူမမလူစွာကျင့်ရမည်လူစွာကျင့်ရမည်အေးမိမိတို့ထိုင်တာတွေထားတာတွေသွားတာတွေစားတာတွေတောက်တာတွေမိမိရဲ့ကိုယ်နဲ့လှုပ်ရှားမှုအားလုံးဟာလူမမလေးလိုဖြည်းဖြည်း ယောဂီကရှုမှတ်မှုလေးနဲ့ပဲလုပ်ပါထိုင်တော့လည်းရှုမှတ်မှုလေးနဲ့ထိုင်ပါရက်တော့လည်းရှုမှတ်မှုလေးနဲ့ရက်ပါသွားတော့လည်းရှုမှတ်မှုလေးနဲ့သွားပါနောက်ဆုံးစားတဲ့နေရာရောက်တော့လည်းရှုမှတ်မှုလေးနဲ့စားပါအိယာပေါ်လဲတော့လည်းရှုမှတ်မှုလေးနဲ့လည်းအိပ်ပါအဲ့လိုလှုပ်ရှားမှုရာတွေအားလုံးဟာလည်းလူမာကဲတူကျင့်ရမယ်ဒီလေးချက်လေးကိုလိုက်နာပါအဲ့ဒီချက်လေးလေးချက်ပါပဲနံပါတ်1ကမျက်စိကိုစက္ကူတွေထိမ့်မယ်နံပါတ်1နော်နံပါတ်2ကနား သူတွေဘာတွေပြောနေနေဘာတွေဆိုနေနေမကြားသလိုနေမယ်နံပါတ်3စကားပြောတတ်ပေမဲ့ပြောကောင်းပေမဲ့ကုတရားအထုနေစဉ်မှာမပြောတတ်တဲ့သူလိုနေမယ်နံပါတ်4လှုပ်ရှားမှုရာအလုံးလူမမာကြီးတော့ဖြည်းဖြည်းလေးရှုမှတ်မှုပါပါလေးနဲ့ရှုမှတ်မှုလေးနဲ့ပဲထိုင်မယ်ထားမယ်သွားမယ်စားမယ်တောက်မယ်အဲ့ဒီ၄ချက်တိုင်းလိုက်နာပြီဆိုရင်ယခုဆရာတော်ဥဒ္ဓမတာမိ ုန်းကြီးတို့ BAB အသင်းအဖွဲ့ကြီးကလိုလားတဲ့တကယ်ရည်ချင်းပြည့်မီတဲ့ယောဂီတွေဒီနေ့ဟောဒီဆရတတရားစခန်းကထွက်ပေါ်လာပါလိမ့်မယ်တကယ်ရည်ချင်းပြည့်မီတဲ့ပုဂ္ဂိုလ်တွေထွက်ပေါ်လာပါလိမ့်မယ်သုံးလေးရဲ့၄၅ရဲ့အတွင်းမှာစိတ်တည်ကြည်မှုတွေရလာပါလိမ့်မယ်ဒီတပတ်အတွင်းလိုက်မှာပဲယုံနာသဘောလေးတွေဖြစ်ပျက်သဘောလေးတွေကိုယ်တိုင်တွေ့လာပါလိမ့်မယ်ဆက်လက်ပြီးတော့ဒီဆရတကာလအတွင်းလေးမှာတကယ်ကိုဓမ္မရတ္တ တရားရဲ့အရာသာလေးကိုကိုယ်တိုင်တွေ့သိခံစားရပါလိမ့်မယ်ဓမ္မပီတိဒီတစ်ခါတရားဝင်ရတာတော့ငါတော့အောင်မြင်ပြီတကယ်ကိုတရားလူတွေတရားရတာတွေငါတွေ့ရပြီဆိုပြီးတော့ဓမ္မပီတိတွေတကယ်နှစ်သိမ့်ဝမ်းမြောက်စွာဖြစ်ပါလိမ့်မယ်အခုပြောတဲ့အချက်လေးချက်တိုင်းလိုက်နာပြီးတော့ကြိုးစားဖို့ပါအာထုပ်ပုံအာထုပ်နည်းကိုတော့ဒုနေကြမှာကျေးဇူးတော်ရှင်မန်းစီဆရာတော်ဘုရားကြီးရဲ့အာထုပ်ပုံအာထုပ်နည်းသင်တန်းတရားကိုမိနစ်30ကြာပါမယ်။ အဲ့မိနစ်30ကြာတဲ့တင်တန်းတရားကိုဒီဒီချာချာနာကြပါမိနစ်30ပဲကြာပါမယ်ထိုင်ရှုမှတ်ပုံရရှုမှတ်ပုံသွားရင်ရှုမှတ်ပုံလျှောင်းရင်ရှုမှတ်ပုံစားတဲ့တောက်တဲ့နေရာဣတဲ့နေရာအကုန်လုံးရှုမှတ်ပုံတွေကိုအသေးစိတ်ဆရာတော်ဘုရားကြီးကသင်ကြားပေးပါလိမ့်မယ်မြင်ခဲ့ကြားခဲ့နားခဲ့စားခဲ့အာယုန်နဲ့ द्वार ဆုံခဲ့6 द्वार ဆုံခဲ့ဆုံခဲ့လေးတွေမှာရှုမှတ်ပုံတွေလည်းပဲသင်ကြားပေးပါလိမ့်မယ် အသေးစိတ်အမူအရာတွေရှုမှတ်ပုံတွေလည်းပဲသင်ကြားပေးပါလိမ့်မယ်ဒီနေ့ခြားခြားကိုကစူးစူးဆိုင်ဆိုင်မှတ်မှတ်သားသားလေးနားကြပါအဲ့ဒီမှာဒီလိုအသေးစိတ်တွေမှတ်စရာတွေအများကြီးပြောတော့မိမိကမမှတ်တတ်ပဲဖြစ်နေတတ်ပါများနေတဲ့အတွက်နောက်ဆုံးပြီးကံဤ9မိနစ်လောက်အလိုလေးမှာအဲ့ဒီမှာပြီးကံဤ9မိနစ်လောက်အလိုလေးမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကအကျဉ်းချုပ်ပြန်ပြောပေးမယ်ဆိုတာလေးကိုမှတ်သားလိုက် အဲ့ဒီမှာ9မိနစ်လောက်အကျဉ်းချုပ်ပြီးကိုပြန်ပြီးရှုမှတ်ပုံတွေကိုထိုင်ရှုမှတ်ပုံရရှုမှတ်ပုံသွားရှုမှတ်ပုံလျောင်းရရှုမှတ်ပုံနိုင်ငံခြားကစသည်ရှုမှတ်ပုံလေးကိုပြန်ပြောလိမ့်မယ်အဲ့ဒီအချိန်လေးမှာတည်တည်ချာချာစူးစူးဆိုင်ဆိုင်နာကြားမှတ်သားလိုက်ပြီးဆိုရင်မိမိခုဆယ်ရက်တာတရားစခန်းတွင်းမှာတော့ဖြင့်ဘယ်ဣရိယာပုနဲ့ဘယ်အချိန်ဘယ်နေရာမှာပဲဖြစ်ဖြစ်တတိမလွတ်အာလုံးရှုတတ်မှတ်တတ်အထုတတ်မှာဖြစ်ပါလေဒါကြောင့် ဘုန်းကြီးပြောပြခဲ့ဘုန်းကြီးရဲ့ဩဝါဒအတိုင်းပေါ့ယောဂီများလိုက်နာရမယ်အချက်ဘယ်နှချက်တယ်လဲ၄ချက်ပါဘုရားအဲ့ဒီ၄ချက်အတိုင်းလိုက်နာပြီးတော့ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးဟောကြားတော်မူတဲ့ဒီတတိပဋ္ဌာန်ဝိပဿနာအလုတ်ကြီးတရားကျင့်စဉ်တရားကိုသင်္นานတရားကိုတည်တည်ချာချာစူးစူးဆိုင်ဆိုင်နာကြားပြီးတော့ဒီတရားတော်လာတိုင်းလိုက်နာကျင့်သုံးပွားများအားထုတ်ခြင်းအပြင်မိမိတို့လူရှိအပ်သော ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမညံဖူးညံဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။သာသာသာသာ